ကျေးဇူးတော်ရှင်အေကမဟာပဏိတမောဂုတ်ဆရာတော်ဘုရားကြီးအမရဗုဒ္ဓမြို့တွင်17ရက်8လ58ခုနှစ်၌ဟောကြားဆုံးမတော်မူသောအဓိပတိ၃ပါးထား၍ပြစ္ဆုတ်ပံပရိစ္ဆသမုပ္ပါကိုသာဝိပဿနာရှုရန်တရားတော်တရားနာကြတယ်တရားထုတ်ကြတယ်ဆိုတာဓမ္မတွေဘယ်ကျုံးမှာတော့လို့ဆိုလို့ရှိရင်ဖြင့် ပရိသေရင်ဒီချင်းဆင်းရဲလွတ်ချင်လို့ပူခြင်းဆင်းရဲနာခြင်းဆင်းရဲသေခြင်းဆင်းရဲကွယ်ခြင်းမွဲခြင်းဆင်းရဲသောကပရိဒေဝဆင်းရဲဒုက္ခဒေါမနတအဲ့ဒါဆင်းရဲလွတ်ချင်လို့တရားနာကြတရားထုတ်ကြတာဖြစ်လေသောကြောင့်ဆင်းရဲလွတ်ချင်လို့ရှိရင်ဖြင့်အကြီးကဲ သုံးခုထားပြီးကြိုးစားပါလို့ဘုရားကသတိပေးလိုက်တယ်အကြီးကဲသုံးခုထားပြီးဒီကလာကြိုးစားပါလို့ဘုရားကသတိပေးအကြီးကဲဘယ်နှမျိုးပါလဲအကြီးကဲသုံးခုထားပြီးဒီကလာကြိုးစားပါလို့ဘုရားသခင်ကိုရမေကြီးကတိုက်တွန်းတယ်အကြီးကဲသုံးခုဆိုတာဘာပါလိမ့်မလဲလို့မေးလို့ရှိရင်အင်းနံပါတ် မိမိကိုယ်ကိုကြီးကဲပြုပြီးဒီကာလအထုကအထုနီးတစ်မျိုးသူတစ်ပါးငဲ့ပြီးသူတစ်ပါးအကြီးကဲထားပြီးဒီကာလအထုနီးတစ်မျိုးတရားကိုအကြီးကဲထားပြီးဒီကာလအထုနီးတစ်မျိုးဘယ်နှမျိုးပါလဲဒါသေးချာမှတ်ထားကြသံပါဒဂရမတို့မိမိကိုယ်ကိုအကြီးကဲထား၍အထုံဤတမျိုး သူတစ်ပါးကိုကြီးကဲထား၍တရားကိုကြီးကဲထား၍တင်းနံပါတ်ကပါတဲ့နှစ်နံပါတ်ကသုံးနံပါတ်ကမမေ့ခြင်းနဲ့မမေ့ခြင်းနဲ့ဒါရဓမ္မတွေပရိစ္ဆေသမုပ္ပါမပြမီဒီဥစ္စာကိုသတိပေးတဲ့ရှေ့ဘင်းကထားပါတယ်တဲ့ တင်းနံဘက်ကဘုရုရေခဲထားရမယ်နဲ့နံဘက်ကသုံးနံဘက်ကတရားကိုကြည်ကဲထားပြီးကြိုးစားရမယ်ဤကြိုးစားနည်း၃မျိုးနဲ့ဒကာဓမ္မတွေကြိုးစားကြပါမူကားမိမိကိုယ်ကိုကြည်ကဲထား၍ကြိုးစားနည်းတစ်မျိုးသူတစ်ပါးကိုကြည်ကဲထား၍ကြိုးစားနည်းတစ်မျိုး တရားကိုကြည်ကဲထား၍ဤသုံးမျိုးနဲ့ကြိုးစားကြပါမူကားတဲ့အင်္ဂုတ္တပါဠိတော်မှာသေသေးချာချာဒီဘုရားခொနဲ့ကပြောခဲ့တဲ့ဒုက္ခတွေကျွတ်ပါလိမ့်မယ်လွတ်ပါလိမ့်မယ်လို့ဘုရားတာဝန်ယူတယ်လို့မှတ်ရမယ်ရှင်းကြပါလားရှင်းပါ gain ဒါဖြင့်ပရိစ္ဆမသမုပ္ပါမပြမိတာရှင်းပိုင်းကစပြီးတရားဓမ္မတွေ ဩတို့ကြိုးစားနေရဒီဒီဒီကြီးကဲသုံးမျိုးနဲ့ကြိုးစားမှတို့ဒီဘဝမှာဆင်းရဲမျိုးစုံအကုန်လွတ်မှာပါလားလို့မှတ်ထားကြပါကောင်းနေတာဖြင့်ဒကာရမတို့မိမိတို့တရားအထုတ်နေတယ်စိတ်ကလေးဖြစ်ဖြစ်အထုတ်အထုတ်ဝေဒနာလေးဖြစ်ဖြစ်ကိုပဲအထုတ်အထုတ်အထုတ်တဲ့အခါကိုမိမိကိုယ်ကိုကြည့်ခဲ့တာအထုတ်ရမယ် ဘယ်လိုကြီးကဲတာအထောက်မှာတော့လို့ဆိုတော့ဘုရားသခင်ကိုရမကြီးကပုဂ္ဂိုလ်ကိုမြောက်ပေးရငါသည်အဝတ်လိုလိုလည်းတရားအထုတ်တာမဟုတ်ဘူးအစားလိုလိုလည်းအထုတ်တာမဟုတ်ဘူးနေရာထိုင်ခင်းလိုလိုလည်းအထုတ်တာမဟုတ်ဘူးအဝတ်အစားနေရာထိုင်ခင်းပေါ့ဗျာကိုဘုရားဒီဘုရားကိုရောက်ရှင်လို့အထုတ်တာလည်းမဟုတ်ဘူးမူလကပြောခဲ့တဲ့ဇာတိဇရာဗျာတိမရဏ သောကပရိဒေဝဒုက္ခဒေါမနတတို့မှာကျွတ်လို့လွတ်လို့လို့အထုတ်တာသဘောကျမိမယာထုတ်တာသည်ဇာတိဇရာမရဏစသည်တို့မှာကျွတ်လို့လွတ်လို့လို့အထုတ်တာဆိုပြီးဒီကလာတဲ့မိမိတို့ဝေဒနာလေးတွေဒီတရားလေးတွေကိုတခါတော့ပေါ်တိုင်းပေါ်တိုင်းအပြက်ကလေးတွေမြင်အောင်ကြည့်ကြည့်ကြည့်ကြည့်ပြီးဒီကလာဓမ္မတွေဒီကြိုးစားရမယ် ဒကာဓမ္မတွေကြိုးစားမှမိမိကိုအကြီးကဲထားကြိုးစားမှာနော်ကိုကိုကိုမြောက်တင်မှမှန်လဲမှန်ပါလေငါဒီအဝတ်လိုလို့တရားထုတ်တာမဟုတ်ဘူးအစားလိုလို့ကောင်းပြီနေရာထိုင်ခင်းလိုလို့ရောတရားထုတ်တာမဟုတ်ပါဘူးဖို့ဘဝဒီဘဝရောက်ချင်လို့အထုတ်တာလားဒါလည်းမဟုတ်တော့ဘူးဒါမိမိကိုကိုကိုကိုကိုအဓိပတိထားရမယ်နော်အကြီးကဲထားရမယ် ထိုကဲ့သို့ကြီးကဲ့ထားပြီးကာလငါသည်ဇာတိဇရာဗျာတိမရဏတို့မှလွတ်လို့လို့ကြိုးစားတာဆိုပြီးကာလမိမိတို့ဝေဒနာဖြစ်ပြပေါ်၌၎င်းစိတ်ရှုတဲ့ပုဂ္ဂိုလ်ကစိတ်ဖြစ်ပြပေါ်၌၎င်းစူးစူးဆိုင်ဆိုင်သာရှုပြီးကာလအထုတ်ကြမယ်ဆိုလို့ရှိရင်လေဒီဘဝမှာတဲ့ခေါင်းကပြောခဲ့တဲ့ဒုက္ခတွေအကုန်သိမ့်ပါလိမ့်မယ် ဒါဘုရုရှိခဲ့တာအထုတ်တာတော့မိမိရေဘောလိုလိုလဲအထုတ်တာမဟုတ်ဘူးတရားအစားလိုလိုလဲအထုတ်တာနေရာတိုင်းငင်းလိုလိုလဲဘုဘဒီဘရောက်ချင်လို့ဇာတိသရာဗျာတိမရဏတို့မှာကျွတ်လို့လွတ်လို့လို့အထုတ်တာလို့မိမိကိုယ်အကြည့်ကဲထားပြီးအထုတ်ပါမူကား ဒကာဓမ္မတွေဒီဘဝမှာဒုက္ခခတ်သိငြိမ်းပါလိမ့်မယ်လို့ဘုရားကတာဝန်ယူတယ်ရှင်းမလားရှင်းပါတင်းနံပါအာထုံနေအာထုံတတ်ကြဗလားဘုရုရှိကေထာအာထုံအောင်မကောင်းပြီတင်းနံပါဒီတိုင်းနဲ့ကြိုးစားပါနှစ်နံပါကသူတစ်ပါးရှိကေထာပြီးကြိုးစားရမယ်တဲ့တရားထုတ်တဲ့အခါမှာနော် သူတော်ဘာအကြီးကဲထားပြီးအထုတ်ရမယ်ဆိုတာဒီဒကာဓမ္မတို့မိမိကတရားထုတ်နေတယ်ဖြစ်ပျက်ကလေးတွေမြင်အောင်ကြည့်ပြီးဒီကလာအထုတ်နေတော့လောဘလေးဝင်လာမယ်ဒေါသလေးဝင်လာမယ်သာယသမီးရှိဝါရေးလေးအကြောင်းနဲ့ပတ်သက်ဝင်လာမယ်ဆိုလို့ရှိရင်ဖြင့်တဲ့ဒကာဓမ္မတွေဖြေပြောက်ပါသူတစ်ပါးကိုအကြီးကဲထားပြီးဒီကလာဒါတွေဖြေပြောက်ပြရ ဘယ်လိုသူတော်ကိုရှိခဲ့ထားပြီးဖြေပြောက်ပြရမလဲလို့မေကွန်းထုတ်လို့ရှိရင်ဖြင့်ဩမင်းဒီကားလို့ဆိုလို့ရှိရင်ဖြင့်အဝတ်အစားနေရာထိုင်ခင်ဟိုဘဝဒီဘဝလိုလိုလဲအထုတ်တာမဟုတ်ဘူးမင်းတရားအထုတ်နေတဲ့အချိန်မှာမင်းတဏ္ဍာမှာကုလောဘလေးဝင်လာတယ်ဒေါသလေးဝင်လာတယ်မောဟလေးဝင်လာတယ်မင်းမရှက်ဘူးလားကိုကို သူတစ်ပါးသူတစ်ပါးကမင်းသိတယ် ဘိန်ရင်ရတဲ့ပုဂ္ဂိုလ်တွေကမသိပေဘူးလားသူတစ်ပါးစိတ်သိတဲ့ပုဂ္ဂိုလ်တွေကရောအဲ့ဒီတော့မင်းကိုယ်ဆောင်နာအိမ်ဆောင်နာတွေကရောမင်းမရှက်ဘူးလားမင်းအဝစားဘုံဘဝလိုလိုအထုတ်တာမဟုတ်ဘဲနဲ့ဥပင်လည်းပဲသေးပဲလို့အောင်လို့အထုတ်တာမင်းကယခုကြည်စံတရားကန့်ကွက်တဲ့တရားတွေလက်ခံတယ်လောဘဒေါသမောဟဆိုတဲ့တရားတွေလက်ခံလာတဲ့သာယသမီးရှိပါရဲ့ဝင်လာတာမင်း မဝန္တဝံပိသိကာလအကြောင်းတိုက်ဆိုင်လို့ပေါ်ပေါက်လာတာတွေမင်းကတော့တရားထိုင်တာကတော့တရားထုတ်နေတယ်ဝင်လာတဲ့တရားတွေကတာယသမီးရှိပွားရေးဆိုတဲ့ကာမဝိတ္တ၊ဗျာပါဒဝိတ္တ၊ဝိဟိန္ဒဝိတ္တတွေဝင်လာတယ်မင်းမရှက်ဘူးလားမင်းကိုယ်ဆောင်တာလည်းမင်းမရှက်တရားထုတ်နေတာမဟုတ်ဘူးမင်းဒီဝိတ္တတွေလက်ခံနေတာ သူတစ်ပါးစိတ်ကိုသိတဲ့ဘိညာရတဲ့ပုဂ္ဂိုလ်တွေကမင်းသိတယ်မင်းတရားထုတ်နေတာမဟုတ်ဘူးဒါတွေလက်ခံနေတယ်ဆိုတာမင်းသိမင်းကိုသိတယ်သူတစ်ပါးစိတ်ကိုပိုင်းခြားသိတဲ့ပုဂ္ဂိုလ်တွေကတော့အကုန်ပဲမင်းဖြစ်နေတဲ့ဖြစ်စဉ်ကြီးဂုံသိတယ်မင်းသူတစ်ပါးကိုမရှက်ဘူးလားသူတစ်ပါးကို မလေးစားဘူးလားသူတစ်ပါးပေါ်နိုင်မင်းဒီကားလို့ဆိုလို့ရှိရင်ရှက်ကြောက်မှုကင်းပြီးဒီကားလားလက်ခံတာလားဆိုပြီးသူတစ်ပါးကိုအကြီးကဲထားပြီးဒီကားလား သူတစ်ပါးမြင်မှာသူတစ်ပါးကိုငဲ့ပြီးဒီကာလသူတစ်ပါးသိလိမ့်မယ်ဆိုပြီးဒီကာလဒီဝိတ္တတွေလာလို့ရှိရင်ဒကာဓမ္မတွေကိုရှုနေတဲ့စိတ်ကလေးဖြစ်ဖြစ်ရှုနေရမှတန်နဲ့ခေါင်းကအာသာတာယသမီးဆိုတဲ့ကာမဝိတ္တဝင်လာမယ်မှန်ပါပါအင်းဇာယသောက်ရေးဆိုတဲ့ဆွေးမှုဗျာပါရဝိတ္တဝင်လာမယ်သူတစ်ပါးကိုညှင်းဆဲခြင်းတဲ့စိတ်တွေဝင်လာမယ်ဆိုရင်ဖြင့်မင်းမချက်ဘူးလားမင်းဒီကားလို့ဆိုရင်ဖြင့် တရားထုတ်နေတဲ့ပုံကတော့မင်းဟုတ်ပါရဲ့မင်းလက်ခံထားတာတွေကတော့ငါပါယုံကာမဂုဏ်ဝိတ္တတေဒေါသဝိတ္တတေပြာပါဒဝိတ္တတေဒါတွေဝင်လာတာမင်းကိုယ်ဆောင်တာကလည်းမင်းသိတယ်နတ်ပြေကနတ်တွေကလည်းမင်းစိုက်ကြည့်ရင်သိတာပဲလောကကြီးကဝိညာဉ်ရတဲ့ပုဂ္ဂိုလ်သူတစ်ပါးစိတ်သိတဲ့ပုဂ္ဂိုလ်တွေကလည်းမင်းဖြစ်နေတဲ့ဖြစ်စဉ်သိတယ်မင်းဟာသူတစ်ပါးမှမငဲ့ပဲနဲ့မင်းလက်ခံမှုလုပ်နေတာ မင်းအမတန်ဆိုတယ်ဆိုပြီးသူတစ်ပါးကိုအကြီးကဲထားပြီးသူတစ်ပါးမြင်မှာသူတစ်ပါးစိတ်ကူးတဲ့ပေါ်မှာဆိုတာနဲ့ကိုယ့်အလုပ်ကိုကိုရဲတင်းနဲ့ဒါတွေခွာပြီးဒီကလာဖြစ်ပြက်လုံးလို့ရှိရင်သူတစ်ပါးကိုအကြီးကဲထားပြီးကြိုးစားသောကြောင့်လေမက်ဖို့ဒီဘဝရပါတယ်ဒုက္ခခတ်သိငြိမ်းပါတယ်တဲ့သဘောကျကြလားတင်းနံဘကဘ ᱹ အကြီးကဲထားရမယ် အေးနှစ်နံပါတ်ကအေးသူတစ်ပါးကိုရည်ကဲထားပြီးကြိုးစားလို့ရှေ့မျက်မှတ်ဖို့ဆိုက်ပါတယ်သဘောကျသုံးနံပါတ်ဆိုတာကဘာရည်ကဲထားပြီးအထောက်အမှားလဲတရားကိုအကြီးကဲထားပြီးကြိုးစားရမလဲဒကာရမတို့ဘုရားသခင်ဒကာရမတွေကတရားအထုတ်နေတယ်။အော်ဘ누구ဟောတာအထုတ်ပါလိမ့်မလို့ဆိုတော့ဘုရားဟောတာနော် ရားကူညီနဲ့ဆရာဘုန်းကြီးဟောတာဒါတွေအထုပ်ပြီးစိတ်ကလေးဖြစ်ဖြစ်ရှုနေကြတယ်ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ရှုနေကြရှုနေကြဒီစိတ်ကလေးကိုပဲဒီဝေဒနာလေးကိုပဲဖြစ်ဖြစ်ရှုပြီးဒီကလာနေတဲ့အချိန်မှာတဲ့ခမည်းတော်ဒီလိုစဉ်းစားလိုက်သွက်ခါတော်ဘဂဝတာဓမ္မောဘဂဝတာမြတ်စွာဘုရားခင်ကိုရမကြီးဒီဓမ္မောတရားကိုသွက်ခါတော်ကောင်းစွာဟောတော်မူတဲ့တရား ဘုရားတော်မူတဲ့တရားကတရားကောင်းမဟုတ်လားဘုရားတော်မူတဲ့တရားကဘာတရားပါလဲတရားကောင်းတွေဟောထားတော့ဟိုတဲ့တခါတန်တိတိကောတဲ့မင်းကိုယ်တိုင်မြင်လာလိမ့်မယ်လို့ဆိုတာကမှန်ဘူးလားမှန်ပါဘူးအကာလိကောတဲ့အခါမနဲ့အကျုပ်ပေးမယ်ဆိုတာရောမှန်ပါဘူးဒါတရားတဲ့တရားလို့ရင်ဒီတိုင်းလာရမှာမဟုတ်လားမှန်ပါဘူးအဲ့ဒါဒီတရားတွေကိုအထုတ်နေတဲ့အချိန်မှာတဲ့ ဖြစ်တဲ့ဒီအထုတ်နေတဲ့အချိန်မှာတရားဓမ္မတွေကဩတရားကိုကလည်းကောင်းစွာဟောတဲ့တရားအထုတ်လိုက်လို့ရှိရင်လည်းကိုယ်တိုင်မြင်မဲ့တရားကိုယ်တိုင်မြင်ပြီးဒီကလာကိုယ်တိုင်အကျိုးခံစားရမယ်တရားမိမိအထုတ်နေတာဖြစ်ပါရဲ့သားနဲ့မင်းတွေကလို့ဆိုလို့ရှိရင်ဖြင့်ဤကဲ့သို့သောတရားတွေဟာကောင်းစွာဟောတော်မူတဲ့တရားဖြစ်ပါလေကိုယ်တိုင်မြင်ရမယ်တရားဧကံဖြစ်ပါလေ အကျိုးချက်ချင်းပေးမဲ့တရားဧကံဖြစ်ပါလေမင်းဒီကားလို့ရှိရင် ပြင်းပြီးဒီကားလာနေမယ်ဆိုလို့ရှိရင် ဖြင့်ကောင်းစွာဟောတော်မူတဲ့တရားတွေဟာလည်းပြက်ကုန်ပါပဲမှန်ပါပါတရားတွေဖြတ်ပြစ်တာနဲ့မတူဘူးလားမှန်ပါပါကိုယ်တိုင်မြင်မဲ့တရားတွေကိုဘုရားကဟောထားပါရဲ့တန်းနဲ့ရှုရင်ကိုယ်တိုင်မြင်ပါမယ်ဆိုတဲ့ဥစ္စာလည်းမင်းဖြတ်ပြစ်တာနဲ့အတူတူပဲ အခါမလဲအကျိုးပေးမယ်ဆိုတာကိုလည်းတရားသဘောကအကျိုးပေးတာမှန်ပါရဲ့သားနဲ့မင်းမမြင်ဘူးဆိုတော့ရှင်ဖြင့်မင်းတရားကိုအဓိပတိတရားကိုအကြီးကဲထားပြီးဒီကာလတရားကဒီလိုဖြစ်နိုင်မယ်ဆိုတော့ကိုဒီလိုကြိုးစားတာပဲလို့ရဲတင်တင်ကြိုးစားမယ်အလုပ်ဟာမင်းတဏ္ဍာမပေါ်လာဘူးဆိုရင်ဖြင့်တရားသဘောတွေဟာဧကံမှန်ရှုပေးပါရဲ့သားနဲ့မင်းဖြစ်တဲ့ပုဂ္ဂိုလ်ပဲဆိုပြီးဒီကာလ တရားကိုပဲဖြစ်ထိုက်တဲ့တရားမဟုတ်ဖြစ်အောင်လုပ်မဲ့ဆိုတဲ့ဝရိယပြင်းပြပေးကြလားတရားကိုအကြီးကဲထားကြိုးစားလိုက်လို့ရှိရင်လေဒီဘဝမဲ့ရရမယ်တဲ့သဘောကျလားဘယ်နှမျိုးပါလိမ့်ဒါဖြင့်ဒကာရမတို့တရားကြိုးစားတဲ့ပုဂ္ဂိုလ်မှာသုံးမျိုးထားပြီးကြိုးစားရမယ်နော်မိမိကိုယ်ကိုအကြီးကဲထားရယ်သူတော်မြင်မှားတွေကိုကြောက်တဲ့ဖြင့်လည်း တရားကကောင်းစွာဟောတဲ့တရားမှုကောင်းကျိုးပေးမှကိုပင်လည်းဧကံတည်သောကြောင့်လေကျိုးစားရမယ်ဆိုတော့အဓိပတိဘယ်နှပါးနဲ့ကျိုးစားရမိမိကိုယ်ကိုအဓိပတိထား၍ကျိုးစားသူတစ်ပါးအဓိပတိထား၍အဓိပတိဆိုတာရှိခဲ့ပဲနော်တရားကိုအဓိပတိထား၏ဤကဲ့သို့တဲ့တရားဓမ္မတွေဤသုံးမျိုးနဲ့ကြိုးစားလို့ရှိရင်ဖြင့် ဓမ္မတို့ဇာတိဇရာဗျာတိမရဏသောကပရိဒေဝဒုက္ခဒေါမနသာဆိုတဲ့ပဋိစ္စဝုတ်သစ္စာဝုပရိစ္စသမုပ္ပါကြီးမှမုတ်ချကျွတ်လွတ်ပြီးတဲ့ကာလဒုက္ခခတ်သိငြိမ်းပါလိမ့်မယ်လို့ခရကဟောလိုက်မှန်ပါဘူးအဓိပတိဘယ်မျိုးထားကြိုးစားရရှင်းကြဒါပြန်တရားထုတ်တဲ့ပုဂ္ဂိုလ်မှာဒီသုံးမျိုးမွေးပြအောင်မွေးပါလို့ဆိုတာသတိပေးလိုက်ပါတယ် ဘယ်နှမျိုးပါလဲ၃မျိုးပါကိုယ်ကိုယ်ဒီပရိထားဖြင့်၃မျိုးပါသူတစ်ပါးတွေကမြန်မာကြောက်စိုးရိမ်သဖြင့်တရားတွေကကောင်းစွာဟောကြရသန်းနဲ့ကိုယ်တဏ္ဍာမကောင်းတဲ့တရားဝင်လာလို့ရှိရင်တရားကိုအဓိပတိမထားလို့လည်းမကောင်းတဲ့တရားတွေဝင်တာပဲရှင်းမလားဒါရင်ဘယ်နှမျိုးထားကျိုးလဲအဲ့ဒါတရားကျိုးစာနီး၃မျိုးလို့ဘုန်းကြီးတို့ဒကာရမတွေကမှတ်လိုက်စမ်းပါမှန်ပါပါ ရှင်းမလားရှင်းပါကောင်းပြီဒါဖြင့်ဒကာဓမ္မတို့ပြိဿသမုပ္ပါကိုပြကြပါစို့ဒီနေ့ဒကာဓမ္မတွေမမြင်မရှိရပါဘူးမြင်ရတော့မယ်ဒကာဓမ္မတို့သာနာမှာအိုမှုတေမှုတရားငါတဲ့ပုဂ္ဂိုလ်တွေအတွင်းရှိပါရဲ့လားလို့မေးရရှိပါတယ်အိုမှုလည်းရှိတယ်နော်တေမှုကောရှိပါတယ်အိုမှုကလည်းမီးလောင်လို့အိုတာပဲမှန်ပါ သေတာလည်းမီးလောင်လို့ပြောင်းတာပဲအိုတာရောမီးလောင်တာပါသေတာရောမီးလောင်ပါအဲဒါကြောင့်ဒကာဓမ္မတွေသဏ္ဍာန်မှာအိုမှုပေမှုဆိုတာရှိနေတယ်ဆိုတာဖြင့်သူများပြောလားကိုယ့်လက်ကိုယ်စမ်းကြည့်ကိုယ့်ရင်ဘတ်ကိုယ်စမ်းကြည့်တဲ့ဖြင့်မတွေ့နိုင်ဘူးလားဘူးမူလေးမတွေ့လားအဲ့ဒါအိုအောင်လုပ်နေတာသူပဲသေအောင်လုပ်နေတာရောဒါဖြင့်အိုမှုပေမှုရှိတော့ ဒကာဓမ္မတွေခန္ဓာကိုယ်ရန်သေမင်းများပါရလားရှင်းမလားရှင်းပါဒါဖြင့်ဒကာဓမ္မတို့သူတို့နှစ်ခုရှိနေလို့ရှိရင်ဖြင့်ငါတို့ဒီဘဝဖြင့်နေကောင်းပါရဲ့ကျမ်းမာပါရဲ့ချမ်းသာပါရဲ့ဆိုညာတယ်လဲစမ်းမကြည့်လို့ပြောတာအိုရတဲ့တရားကအများရန်အိုအောင်လုပ်နေတယ်သေတဲ့အသေးအောင်လုပ်တဲ့တရားကကော ကောင်းပြီအဲ့ဒီအိုမှုတည်မှုရှိနေတဲ့ကာလပတ်လုံးဖြင့်ချမ်းသာပြီဆိုတဲ့စိတ်ဘယ်တော့မှမတွေးပါနဲ့ရှင်းမလားချမ်းသာပြီဆိုတဲ့စိတ်ဘယ်တော့မှမတွေးပါနဲ့ဘာရှိနေလို့ပါလိမ့်လက်တွေ့စမ်းကြည့်ပါခန္ဓာကိုယ်ထဲမှာပူနွေးနွေးရှိပါရဲ့လားရှိပါအဲ့ဒါကမိတာမဟုတ်လားမိတာဘာလုပ်နေတာပါလိမ့်လောင်တာဘယ်လိုလုပ်ဘယ်လိုဖြစ်အောင်လို့လောင်တာပါလိမ့် အိုးအောင်လောင်တာနောက်ကြတော့ပြောင်းအောင်လောင်တာမလာပဲဘူးလားပါလာမယ်ထင်ကြအိုးအောင်လဲလောင်မှာပဲပြောင်းအောင်လောင်ပါပါဒါဖြင့်သူတို့ကိုပါဠိလိုသုံးတဲ့အခါကျတော့ဘယ်နဲ့သုံးကြမလဲဆရာမရဏရှင်းကြပါလားဘယ်လိုပါလဲကဲဒါဖြင့်ပြိဿသမုပ္ပါအဆုံးမှာဇရာမရဏရှိတယ်ဆိုတာမှတ်ထားပါ ဒီဘက်ကဇရာဒီဘက်ကမရဏတရားဓမ္မတွေအားလုံးမြင်ကြရဲ့ဘာလဲဒီနှစ်ခုကဇရာမရဏအိုအောင်လုပ်တဲ့တရားနဲ့ဩဘယ်မှနေရှာပါလိမ့်ခန္ဓာကိုယ်ထဲမှာရှိတယ်ဆိုတော့ဥတ္တမဆိုတဲ့ဒေဇောတာဆိုတာပေါ်ကြဒါဖြင့်ဒကာရမတွေဒီဘဝဖြင့်အိုမှုဒုက္ခကြီးလဲတို့ အပြည့်ရှိနေတာပဲလို့ခန္ဓာကိုယ်ရဲ့ဆွဲချက်တင်လိုက်ပါတော့သေမှုဒုက္ခလည်းတို့ကျုံရတော့မှာပဲဆုံးရတော့မှာပဲဆိုတာလဲမှတ်လိုက်ပါတော့ရှိမနေဘူးလားရှိပါဘူးဘယ်ထက်ရှိပါလဲရှာရှာရှာခန္ဓာကိုယ်ရဲ့ရှာတော့ဒကာဓမ္မတွေမတွေ့ပဲဘူးလားအဲ့တော့ခန္ဓာကိုယ်ရဲ့ရှာတော့တွေ့တော့ဩဆရာမရဏဒီကားလို့ရှင်တို့နှိမ့်ဆက်တဲ့တရားပဲလို့မဆိုနိုင်ဘူးလား ဒါပြန်နှိမ့်ဆက်ခံနေရတဲ့တေဇောကနှိမ့်ဆက်သမားတေဇောမှတပါတော့ကြံတဲ့ယုံနံတွေကအနှိမ့်ဆက်ခံသမားနှိမ့်ဆက်တတ်တဲ့တရားနဲ့အနှိမ့်ဆက်ခံတဲ့တရားနဲ့တွဲရရှိဖြစ်သဘောကျလားနှိမ့်ဆက်တတ်တဲ့တရားနဲ့အနှိမ့်ဆက်ခံရတဲ့တရားဘာဖြစ်လဲဒါကြောင့်တာဒဂရမတွေခန္ဓာကိုယ်ထဲမှာဇရာဖြစ်အောင်လုပ်တဲ့တေဇော မရဏပြောင်အောင်လုပ်တဲ့သေအောင်လုပ်တဲ့တေဇောဆိုတာကဒကာရမတွေအပြည့်ရှိသေးဒကာရနေသောကြောင့်သူနှိမ့်ဆက်သေးဖြင့်ကျွတ်တို့မငင်းမဆန်ခန်းနေရတယ်သဘောကျဘယ်လိုနေရပါလဲမငင်းမဆန်နိုင်ဘူးဒကာသိုက်ရ ဥလာဘူးပါတဲ့မငင်းပြမဆန်နိုင်မငင်းမဆန်ပဲနဲ့ခန်းနေရတယ်ဆိုတော့ကထသွားလဲပါတာပဲထိုင်နေရောအင်းနှိမ့်ဆက်တတ်တဲ့တေဇောကပါတော့နှိမ့်ဆက်ခံရတဲ့ကြံတဲ့ယုံနံကြီးကမငင်းမဆန်ခံရတော့တယ်ဆိုတာပေါ်ကြဒါဖြင့်ခမရတို့ယခုလက်ရှိခန္ဓာကိုယ်ကြီးမှာတေဇောလည်းရှိတေဇောအလောင်းခံရတဲ့ထင်းတွေလည်းရှိမီးလည်းရှိထင်းလည်းရှိပေါ့ဗျာအဲမီးနဲ့ထင်းနဲ့အတူတူနေရတယ် ဒါဖြင့်ဒီခန္ဓာကြီးဒီဘာသစ္စာခေါ်ကြဒါကြောင့်ဇရာပိဒုက္ခသစ္စာမရဏံပိဒုက္ခသစ္စာကျင်းကြလားဒါထပ်ပြီးဒီကလာပြောပါတယ်ဒကာရမတို့ကောင်းပြီဒါဖြင့်လက်ရှိခန္ဓာကြီးဟာဘာသစ္စာလို့ဆိုကြပါအဲနှိမ့်ဆက်တဲ့တရားကဘယ်သူပါလဲတေဇောအနှိမ့်ဆက်ခံရတာကကြံတဲ့ယုံနာ နှိစ္စတဲ့တရားကအနှိစ္စခံရတဲ့တရားကဒါဖြင့်ဉာဏ်နဲ့ယုံနာနဲ့တေဇောနဲ့ကတွဲမနေဘူးလားဒါဖြင့်နှိစ္စတတ်တဲ့တရားရဲ့အနှိစ္စခံရတဲ့တရားရဲ့တွဲနေသောကြောင့်အင်းဒလဇမပြအနှိစ္စခံနေရခြင်းကြောင့်လက်ရှိခန္ဓာဘာသစ္စာဖွဲ့ကြသဘောကြဒါဖြင့်ခင်ဗျားတို့ ဇရာပိဘယ်နဲ့ဆိုကြမလဲမရဏံပိဒါဖြင့်တရားနာနေကြတာဘ누구တွေပါလိမ့်မလုံးမေးရင်ဖြေတတ်ကြဘ누구တွေပါလိမ့်ညာဒုက္ခသစ္စာတွေတရားနာနေရှင်းမလားသေသေးချာချာဥပဒနာညာသစ္စာညာဆက်အောင်ပြောနေတယ်သစ္စာညာဆက်အောင်ပြောနေတယ်ဒကာရမတွေဒီချိန်ကိုသောတာပန်တည်နိုင်တဲ့အချိန်မှာပဲခန္ဓာကိုယ်သာညာလှည့်ပြလိုက်ပါ ရှင်းမလားရှင်းပါဘူးဒါဖြင့်ယခုရှင်းသာရှင်းနေရတယ်ဘာသစ္စာပါလဲမင်းနဲ့ထင်တွဲရမနေဘူးလားရှင်းပါဘူးဒါရင်ဘာသစ္စာပါလဲအင်းတရားနာနေကြတာကျမ်းမှချမ်းသာလို့နာနိုင်ရသလားဒုက္ခရောက်ရနာနေရတာပေါ်ဗလားပေါ်ဗလားအေးမင်းလောင်ခံပြီးနာနေရသောကြောင့်အိုခံပြီးနာရအသေးခံပြီးနာရ ဒကာတိုက်ဒီမရောက်ဘူးလားဒီလားဘူးဒီမရောက်ဘူးလားကောင်းပြီဒါဖြင့်ဩတို့ဒီကားလိုက်ရှင်ဖြင့်ဒုက္ခသစ္စာခန္ဓာကိုယ်ကြီးဆိုတာထင်ရှားဘူးထင်ရှားပါဘူးကိုင်းလာဖြင့်ဒကာရမတို့ဒီစရာဒီကားလို့ဆိုလို့ရှိရင်ဖြင့်အလိုလိုလားလက်တယ်ရှိသေးသလားဆိုတာမေးပါလက်တယ်ဘယ်လိုပါလဲဩဇာတိဇာတိကြောင့်ဘာဖြစ်ပါလဲ ဘောကြလားဇာတိပြိသေနေမှုကြောင့်ဇေယမရဏဇေယဥဒတ်သေးတတ်တဲ့သဘောကြီးဖြစ်ရသည်ဟောတိဖြစ်ဩတရားဓမ္မတို့ပြိသေနေမှုကြောင့်ဘာဖြစ်ရပါလဲဩမှုသေးမှုဖြစ်ရသည်မြန်မာလိုမြန်မာလိုရှင်းမလားပြိသေနေမှုကြောင့်နာမှုမထက်ပါနဲ့တော့သူစာအတိုင်းပဲသွားကြပါစို့နော် အိုမှုသေမှုဖြစ်ရတော်သည်လို့ရှေ့ကနှလုံးပြထားတဲ့ဒကာဓမ္မတို့မြင်မလားမြင်ပါဘူးဒါဖြင့်ဒကာဓမ္မတို့အိုမှုသေမှုကဘယ်ကလာပါလိမ့်ဇာတိကလာတယ်ပြိစ္ဆရင်နေမှုကလာတယ်ဆိုရင်လွဲသလားဒါဖြင့်ဒကာဓမ္မတို့ပြိစ္ဆရင်နေမှုကသမှုရိယသစ္စာအိုမှုသေမှုကပရိသေနေမှုကအိုမှုသေမှုကဒါက သူเจ้าနဲ့သူဒကာသက်ရဲ့ပြောရတဲ့ပရိသံမေယမဲ့ပါဠိတော်မှာဟောတော်မူတာမှန်ပါပါဒါဖြင့်ဒကာရမတို့အမေဝန်ကောင်းထဲမှာအောင်းရခြင်းကဇာတိမှန်ပါပါတပည့်ကြအဲ့ဒီတည်းကတခါတည်းလောင်းလာပြီးဒီကလာတနေ့ချာအိုပြီးတနေ့ချာသေကံนี้ဖြစ်ပြီးပြောင်းသွားတဲ့ဥစ္စာဒီဇရာမရဏဆိုတာသဘောကျအင်းဇရာမရဏဤလက်သေးဟာဘယ်သူပါလိမ့်ရှင်းကြရှင်းပါ ဇာတိရှိလို့ဇာမရဏလာတာပဲဆိုတာကောင်းကောင်းသဘောကျရှင်းပြီဒါဖြင့်တရားဓမ္မတွေအကြောင်းနဲ့အကျိုးခဲပြစ်တဲ့လူနဲ့ခဲဘယ်ဟာကြောက်เสียကောင်းကြုံလို့မေးလို့ရှိရင်ဘယ်နဲ့ဖြေကြခဲပြစ်တဲ့လူကဟိုကြောက်เสียကောင်းခဲကိုကြောက်เสียမကောင်းဘူးခဲပြစ်တဲ့လူက ဒကာရမတွေနှိမ့်ဆက်တာခဲကနှိမ့်ဆက်တာမဟုတ်ပါဘူးသဘောကျလားခဲကသူ့ဟာသူနေလို့ရှိရင်ဘယ်သူမှမမှန်ပါဘူးခဲပြစ်တဲ့လူနဲ့ထဲရောက်သွားပြီဆိုမှပြန်ဒီခဲကမှန်ရင်တဲ့ပုဂ္ဂိုလ်မှန်တော့တာပဲသဘောကျလားဒါဖြင့်ခဲပြစ်တဲ့လူနဲ့ခဲဘယ်ဟာသာကြောက်เสียကောင်းလို့ဒါဖြင့်ဇာမရဏနဲ့ဇာတိဘယ်ဟာသာကြောက်เสียကောင်းပေါ်သေးဘူးလားပေါ်ပါဘူးဇာတိကခဲပြသမား ဇရာမရဏကခဲတွေတဘောကြဒါဖြင့်ဇာတိနဲ့ဇရာမရဏဘယ်ဟာကြောက်เสียကောင်းတော့ဇာတိကကြောက်เสียကောင်းတာပေါ့ဇာတိရှိလို့တက္ကတိုက်တို့ဥလဘူးတို့ဇရာမရဏဆိုတဲ့အုံမှုတင်မှုတွေ့ရသူသာမရှိမှဆိုရင်မတွေ့ရ ဒါပြင်အကြောင်းနဲ့အကျိုးကိုဆက်ဆက်မိပါဗလားဩဇာတိပြလိုက်တဲ့ခဲကြောင့်ဇရာမရဏတို့ကိုယ်ပိုင်ကိုယ်ဆိုင်ခံနေရတယ်ဆိုတာပေါ်သေးဘူးလားရှင်းမလားဘ ᱹ ကြောက်เสียကောင်းတော့ဇာတိဆိုတာပြိတိနေမှုနော်ဒါဖြင့်ငဃာရမတွေခွန်ကြီးကမေးလိုက်ပါတယ်လူဖြစ်ရပါလို့ဤဘယ်ကစမလဲနတ်ဖြစ်ရပါလို့ဤဒါဖြင့် ကြောက်เสียကောင်းတာကဇာတိနဲ့ဇရာမရဏဘယ်ဟာကြောက်เสียကောင်းဇာတိကခဲပြစ်သမားကိုဟုတ်ဘူးလားဇရာမရဏကခဲကိုကြောက်เสียကောင်းတာကိုခမည်းတော်ကဆူတောင်းယူတယ်ဘာပါလဲဒကာဓမ္မတွေခမည်းတော်ဖြစ်ခြင်းကဘာလဲအဲ့ဒါဒီတဲ့ခမည်းတော် သမှုရိယသစ္စာဇာတိသမှုရိယသစ္စာလို့မသိလို့ဆူတောင်းယူတယ်ဇာတိဟာဆေယမရဏဖြစ်ကြောင်းသမှုရိယမသိကြလို့ခမည်းတော်လူဖြစ်ရပါလို့ဤဆိုတော့ဇာတိဖြစ်ရပါလို့နတ်ဖြစ်ရပါလို့ဤမြမဖြစ်ရပါလို့ဤကောင်းပြီဇာတိနဲ့ဇရာမရဏဘယ်အကြောက်เสียကောင်းဒါမင်းကြောက်เสียကောင်းတာကိုဒကာရမတွေကဘယ်လိုလုပ်ယူကြပါလိမ့် ဒီတဲ့လွယ်များရှိသေးအတော်ကိုဆိုးနေပါဘောလားအဲ့ဒါဇာတိကသမှုရိယသစ္စာဇရာမရဏကဒုက္ခသစ္စာဆိုတဲ့သစ္စာနှစ်ခုကိုမဉဏ်ဆိုတဲ့သစ္စာဉာဏ်နဲ့ကိုယ်ပိုင်မသိလို့ဆူတောင်းတာသစ္စာမသိလို့ဆူတောင်းလိုက်တာပါဒကာရမတို့ပေါ်ကြပါလားဘယ်နဲ့ကြောင့်ဆူတောင်းလိုက်ပါလိမ့်ဇာတိကဘာသစ္စာလဲ ဇာတိကဘာသစ္စာလဲဇယမရဏကရှင်းမလားရံပြောလို့မရဘူးရှေးပြောရင်လည်းမပြောပါနဲ့ရှေးပြောရင်အလွဲကြီးပဲရှေးပြောတယ်ကလွဲကြီးပဲတရားဓမ္မတို့ဒါပရိသမီရာမပါဠိဓမ္မဖယားကရှင်သာရိပုတ္တရာဟောလို့ဖယားကထောက်ခံရပေးတဲ့ပဋိစ္စသမုပ္ပါဒ်ထဲမှာခေါ်ရတဲ့သမုဒိယသစ္စာနဲ့ဒုက္ခသစ္စာလို့မှတ်စမ်းပါတကားတည်းရမှန်ပါ ကောင်းပြီဒါဖြင့်ဒီပြထားတာကိုလည်းကြည့်ပါပြထားတာမကြည့်ရင်ပါဇက်ကရမ်းပြောနေရင်လွဲကြီးဖြစ်နေမှာပဲဇာမရဏကဘာသစ္စာဇာတိကဇာတိကြောင့်ဇာမရဏဖြစ်ပါတယ်ဆိုတော့ तू ကသမှုရိယဆိုတာအကြောင်းဟောတာဇာတိကြောင့်ဘာဖြစ်တော့ဇာတိကြောင့်ဘာဖြစ်တယ်လဲသေချာပြောပါဇာတိကြောင့်ဘာဖြစ်တယ်လို့ ဒီလိုဖြစ်ရဇာမရဏဇာတိတံမေးဇာမရဏပဲဖြစ်ရဇာတိကြောင့်ဘာဖြစ်သလဲဇာတိကဘာသစ္စာလဲဇာမရဏကဓမ္မမင်းနဲ့ဖြေခင်များတို့ပါဠိတော်ကြိုက်တော့ဗောကိုဖြေစနာဖြေနေလို့ရှိရင်ဖြင့်အကျိုးမရအကြောင်းဖြေဖြစ်နေဦးမှာဗောသဘောကျလားစဉ်းစားမိကြမလားဒါသစ္စာမပိုင်သေးသေးရမ်းနေသေးတယ်ဆိုတာပေါ်လာကြ ဒါကြောင့်လဲတန္တရာရှိနေတာပဲဇာမရဏကဘာသစ္စာပါလိမ့်ဇာတိကဟုတ်ကားပဲဇာတိကြောင့်ဇာမရဏဖြစ်တယ်ဇာတိကြောင့်ဆိုတော့အကြောင်းသမှုရိယမဟုတ်ဘူးလားဇာမရဏကကျိုးဒုက္ခလို့ဆိုတာမဟုတ်ဘူးလားဒါဖြင့်ဇာတိကဘာသစ္စာဇာမရဏကဒုက္ခ ဒါဖြင့်ဒကာရမတွေလူပြရပါလေနတ်ပြရပါလေဗြဟ္မာပြရပါလေဆိုတော့ဇာတိနဲ့ဇရာမရဏဘယ်ကအရင်စရမှာတော့ဒါဖြင့်သမုဒိယသစ္စာစရသဘောကျဒါဖြင့်ခဲပြစ်တတ်တဲ့လူရတာပေါ့ဟုတ်လားခဲပြစ်တတ်တဲ့လူရလို့ရှိရင်ဖြင့်ခဲပြစ်ခံရပါလို့ဤဆိုတာရောမပါဘူးလားကောင်းပြီဒါဖြင့်ဇာတိကဘာသစ္စာလဲ ရာမရဏကသစ္စာဘယ်နှပါးသိတယ်နှပါးသိတယ်သိတာကဘာပါလဲအဲ့ဒီမကသစ္စာနဲ့ဇာတိသမုဒိယသစ္စာဇရာမရဏကဒုက္ခသစ္စာလို့ယခုလိုပုံချပြီးဒီကလာခန္ဓာကိုယ်ဖြစ်စဉ်၌မသိသောကြောင့်ခင်ဗျားတို့သည်ဇာတိပဲဆူတောင်းယူရှင်းမလားဘာဆူတောင်းယူပါလဲဇာတိဆူတောင်းယူတော့ဇရာမရဏကလိုက်ခဲ့အောင်မယ် မပြောပေဘူးလားဇာတိဆူတောင်းနေတဲ့ပုဂ္ဂိုလ်ဘယ်သူကလိုက်ဦးလဲဒါဖြင့်သမုဒယသစ္စာရောဒုက္ခသစ္စာရောတပည့်တော်တို့ပြည့်စုံရပါလို့ဖရာဆိုတော့တရားဓမ္မတွေဖရာပယ်ရမယ့်သစ္စာတစ်ခုခမည်းတော်ကပြည့်စုံရပါလို့ဆူတောင်းလိုက် လွဲပုံများဘလောက်ကြီးကျယ်တယ်ဆိုတာပေါ်ကြဘုရားဒီသစ္စာနှစ်ပါးသမှုရိယနဲ့ဒုက္ခကိုသမှုရိယပဲဒုက္ခပိုင်းခြားထားခဲ့မဆိုဘူးလားခင်ဗျားတို့ကဒီသစ္စာနှစ်ခုမသိတော့ဘူးသမှုရိယအမှန်လည်းမသိဒုက္ခမှန်ကောမသိပါဘူးမသိတော့လူပြရပါလေဆိုတော့ဇာတိယဇာမရဏလည်းလိုက်လာဘယ်သစ္စာနှစ်ပါးရသလုံးဆိုတော့ဘုရားမကြိုက်တဲ့သစ္စာနှစ်ပါးဆူတောင်းယူလိုက် ဘောကျဘယ်သူမကြိုက်တဲ့သစ္စာ၅ပါးပါလေပြီးတော့ခင်ခင်ဗျားတို့ကဗုဒ္ဓဘာသာတဲ့ဘုရားမကြိုက်တာလဲလုတ်သေးရဲ့ပြီးတော့ဘာဘာသာလို့နာမည်ခံနော်ဗုဒ္ဓဘာသာဘုရားကသမှုရိယသစ္စာကိုပယ်กว่าဟုတ်လားဒုက္ခသစ္စာပိုင်းခြားထားခဲ့မင်းတို့နောက်မလိုက်စီနဲ့မပြောဘူးလားသမှုရိယသစ္စာတော့ဗါလဲဒုက္ခသစ္စာကို အဲဒီသစ္စာတစ်ပါးကိုမင်းတို့ကိုယ်ပိုင်မလုံးနဲ့လို့မပြောဘူးလားပြောတာခင်ဗျားတို့ကလူဖြစ်ရပါလို့ဤဇာတိဖြစ်ရပါလို့နတ်ဖြစ်ရပါလို့ဤမြမဖြစ်ရပါလို့ဤလူချမ်းသာကြီးဖြစ်ရပါလို့ဤအဲနတ်မင်းကြီးဖြစ်ရပါလို့ဤတကြောလေးမင်းကြီးဖြစ်ရပါလို့ဤဒါဖြင့်ဇေယမာရဏကဘယ်နဲ့ပြောတော့လိုက်ခဲ့အောင်မဲ့ပြောတာပေါ့သဘောကျဘယ်နဲ့ပြော ဇာတိကာလဘောစကားသက်ရာဆရာမရဏကမလိုက်ဖဲနေပါမနေပါဘူးကောင်းပြီဒါဖြင့်ဒီသစ္စာနှစ်ပါးဖရာကလည်းပယ်ရမယ်သစ္စာနှစ်ပါးခင်ဗျားတို့ကဆုတောင်းယူတဲ့သစ္စာနှစ်ပါးရှည်မရှိပါမလားသံဃာရှိပါဘူးဖရာကဗါတဲ့ပယ်ရမယ်ခင်ဗျားတို့ကဗါလို့ဆုတောင်းပါဒါဖြင့်ခင်ဗျားတို့ဘယ်တော့မှဒီသစ္စာကိုသိတဲ့မဉ္ဇဏ်တန်တရားတစ်ခွင်လုံးမှမပေါ်ခဲ့ပါဘူး ဒါကသမှုရိယသစ္စာဇာတိကသမှုရိယသစ္စာဇာမရဏကဒုက္ခသစ္စာလို့အခုပါဇက်ထဲထည့်ဘူးတာပဲမှန်ပါပါရှိကဖြင့်ဒီဥစ္စာကိုသစ္စာသဘောနဲ့မသိဘူးကိုယ်ပိုင်လုတ်ရှင်တဲ့သဘောတဏှာနဲ့သာယူနေတာပဲသစ္စာသဘောနဲ့သိသေးရလားအဲ့ဒါကြောင့်တတန်တရားလုံးကိုကျိုးနေပြီးဇာတိဒုက္ခဇရာမရဏဒုက္ခနဲ့ကြီးလှဲ့နေတယ်ဘာမသိလို့ပါလဲညာပေါ်လား ဒကာတိုက်တို့အားလုံးဒကာရမတွေပေါ်ကြအင်းဒီသစ္စာနှစ်ပါးဖရာကဘာလို့วะခင်ဗျားတို့ကဖြစ်မှာဖြစ်ရတယ်ဗုဒ္ဓဘာသာလားဗျာဗုဒ္ဓဘာသာဆိုကြမလားမဆိုနဲ့ဖရာကပယ်စင်ပယ်မှဖရာอยู่ကိုဖရာကဒီဥစ္စာကိုပိုင်ထားဆိုလို့ရှိရင်ကိုပိုင်ထားရင်ဖရာอยู่ဖရာကပယ်ရမယ့်ဥစ္စာခင်ဗျားတို့ကကိုပိုင်ထားတော့ဒါဘယ်နဲ့ဆိုကြလဲ ဘယ်နဲ့ဆိုကြဘယ်နဲ့ဆိုကြအောင်နော်ဗုဒ္ဓဘာသာကိုမဟုတ်ဘူးလို့ဆိုကြပါရှင်းမလားဆိုင်းဘုတ်တော်ဖြင့်သူ့မိကလည်းဗုဒ္ဓဘာသာဆိုင်းဘုတ်ဆွဲလို့သူသားသမီးတွေဗုဒ္ဓဘာသာဆိုတဲ့ဆိုင်းဘုတ်တော်ဆွဲလိုက်တာပဲယုံတော့မှတ်ပုံတင်လိုက်တာပဲတင်မင်တင်ညာတော့လေဝန်းထဲကတင်တာမဟုတ်ဘူးရိုးရတင်တာလို့မှတ်လိုက်ပါဗုဒ္ဓဘာသာကိုမရောက်သေးဘူးဘုရားကသမုဒိယသစ္စာနဲ့ ဇာတိသမုဒိယသစ္စာနဲ့ဇာမရဏဒုက္ခသစ္စာကိုဘာလို့อ่ะခင်ဗျားတို့ကသုံးတော်ကောင်းတော်တွေဖရာသွားတင်ပြီးကာလနောက်ဘဝလူချမ်းသာဖြစ်ရပါလို့နတ်ချမ်းသာမြမချမ်းသာဖြစ်ရပါလို့ဤလို့တောင်းလိုက်တော့ဖရာကပယ်ရမယ်တရားကိုတော်ကြီးကိုအရတောင်းအဲ့တော့ဖရာအယူဟုတ်ပါရဲ့လားလို့မေးရင်မဖြစ်ရဟုတ်ပါဘူးရှင်းမလားရှင်းပါဒါဖြင့်ဒကာဓမ္မတို့ဒီသစ္စာမသိလို့တောင်းတာမှန်ပါဘူး သစ္စာမသိရင်ဘုရားကစခေါ်လိုက်ငါလည်းသစ္စာမသိတုန်းကတန္တရာထဲမှာဥပိ္ပနာဘေးနဲ့ခေါ်လုံးနေရမင်းတို့လည်းသစ္စာမသိရင်ဥပိ္ပနာဘေးသေဘေးနဲ့ခေါ်လို့ရရှင်းမလားဒါကြောင့်ဒီတရားကိုရေလေလေဟောနေတာဒီဓမ္မတို့ပရိစ္ဆေဥပဟောနေတာသစ္စာနဲ့တွဲဟောနေတာကိုဆက်ပြီးတော့နာပါတနေ့တည်းပြီးတဲ့တရားမျိုးကတော့မဖြစ်နိုင်ဘူး ဖြစ်နိုင်မလားဖြစ်နိုင်ပါဘူးဘယ်နည်းနဲ့မှဖြစ်နိုင်ဘူးတဲ့တစ်ကလုံးမဲလာတဲ့အနှဲ့စိတ်လောက်တုတ်လာတဲ့စီတယ်မလက်တော့ကွာတခါမှမဖုတ်ဖူးတာကိုအခုမှ၃လေးရဖွဲ့ုံနဲ့တော့ဖြူပါမဖြူပါဘူးခင်ဗျားတို့တသံရာလုံးအဝိဇ္ဇာဓာတ်နဲ့မဲလာတဲ့အဝိဇ္ဇာကြောင့်မသိမှုကြောင့်မဲလာတဲ့သစ္စာနှစ်ပါးကိုယနေ့တခါတည်းသိပြီးဒီကလာမဉဏ်ဖုန်ဉဏ်ဆိုက်အောင်ဆိုတာမဖြစ်နိုင်ဘူးခုမှဖွတ်စလေးရှိသေးတယ်လို့ ဆုံးဖြတ်ချက်ကြပါရှင်းမလားရှင်းပါပါတယ်တော့ဒါဖြင့်ဇာတိကဘာသစ္စာဇေယမရဏကအင်းဒါဖြင့်ဒကာရမတို့ဇာတိနဲ့ဇရာမရဏဘယ်ဟာကြောက်เสียကောင်းအကြောင်းနဲ့အကျိုးကိုဗျအကြောင်းသာကြောက်เสียကောင်းတော့အကြောင်းရှိနေတော့ကျိုးကမလာပါနဲ့ဆိုလို့ကောင့်ွက်လို့ရသေးလား ဒါဖြင့်တရားဓမ္မတွေသေသေးချာချာမှတ်ပါတဲ့အလုံးမလုံးခင်ဟောနေတာအလုံးလုံးတာဒီလိုသိပြီသစ္စာသိပြီအလုံးလုံးလိုက်ရင်ခဏလေးနဲ့ပေါက်သွားမယ်သစ္စာမသိဘဲနဲ့ရှာပေးတဲ့ရမ်းမှမီလုံးနေလို့ရှိရင်တော့ဘယ်နည်းနဲ့မှမပေါက်ဘူးလို့မှတ်ပါသစ္စာသိလိုက်တော့နိဗ္ဗာန်ဉာဏ်ဝင်လာတယ်သစ္စာသိလိုက်တော့ယထာဘုဒ္ဓဉာဏ်မရဘူးလား ယောဂဗုဒ္ဓဉာဏ်ရရင်နိဗ္ဗာန်ဉာဏ်ဝင်ဖို့ကနီးသွားနိဗ္ဗာန်ဉာဏ်ရင်းဝေးလာတဲ့ဒီနေ့ကျအဲဇာတိရောဇရာမရဏရောကမလိုချင်ဘူးဆိုတဲ့ပညာချက်ချင်းဝင်မယ်ဝင်လို့လားဒါကြောင့်ဃာရမတို့ဇာတိဘာသစ္စာလဲဇရာမရဏကဒါကြောင့်ဘုရားသခင်ကိုရမကြီးသည်တဲ့ဘုရားဖြစ်လာတာဟာ ဘယ်နဲ့ကြောင့်ဖျားဖြစ်လာပါလိမ့်မလို့မေးတော့ခမည်းတော်ကပါရမီ10ပါးအပြား30ကြောင့်ဖျားဖြစ်တယ်လို့ပြောလိုက်မယ်ဖျားဖြစ်တာပဲလို့ကြောင့်ဖျားဖြစ်လာပါလိမ့်ပါရမီ10ပါးအပြား30ဆွန်ရင်ကြီး5ပါးတွေကျင့်ကြလို့ပေါ့စွန့်ကြလို့ပေါ့ဒါလူတို့ထုံးစံအကုန်သိထားတဲ့ဖျားဖြစ်ကြောင်းမဟုတ်ပါဘူးမဟုတ်သေးပါဘူးတဲ့ဖျားသားကြောင့်ဖျားဖြစ်တာမဟုတ်ပါဘူးတရားဓမ္မတို့နော် ဒါလေးကြီးလောက်ပြီးတဲ့ကာလနေ냐တော့လေဥမာပါရမီ7ပါးဒါနပါရမီသီလပါရမီစိုက်သောပါရမီ7ပါးအပြား30ဆိုတာသူ့ကိုတစ်ခုတစ်ခု3ခုစီပြားလိုက်လို့30ဖြစ်တာကိုစွန့်ရင်း၅ပါးဆိုတာကတော့သီသီတာတိုင်းဒနာပရိစ္ဆာကဗုဒ္ဓပရိစ္ဆာကဆိုတဲ့စွန့်ရင်း၅ပါးပေါ့ဗျာဒါတွေမရှည်တော့ပါဘူးအဲ့ဒါဒီခမရတို့ကဒါကြောင့်ဖျားဖြစ်တယ်လို့အောင်းမိလိမ့်မဟုတ်ပါဘူး ဒကာဓမ္မတို့အဲ့ဒါဝေသောအကြောင်းပါနီးသောအကြောင်းရှင်းပြပါမယ်နီးသောအကြောင်းရှင်းပြတော့မှဒကာဓမ္မတွေသိကြသွားမယ်မှန်ပါပါနီးသောအကြောင်းကတော့ဇေယမရဏတို့မှာလွတ်ချင်လို့ဖရာအဖြစ်ယူတာဗျရင်မိဗလားဘာလွတ်ချင်လို့ဒါဖြင့်ဇေယမရဏတို့ကြောင့်ဖရာစုတောင်းပြီးဖရာလုတ်တာဗျ ဇရာမရဏသာမရှိမယ်ဆိုရင်သူ့မှာဇရာမရဏမရှိဘူးဆိုရင်သူအိုလည်းမအိုသူသေလည်းမသေဘူးသူအမြဲဖြစ်နေမယ်ဆိုလို့ရှိရင်ဖြင့်သူသည်ဇရာမရဏမရှိတဲ့ပုဂ္ဂိုလ်ဟာဇရာမရဏလွတ်ကြောင်းဆိုတဲ့ဖျားဖြစ်ကြောင်းလုပ်ပါမလားမလုပ်ပါဘူးဇရာမရဏရှိနေတဲ့တဲ့ဇရာမရဏလွတ်ကြောင်းဆိုတဲ့ဖျားစုကိုတောင်းပြီးလုပ်ပါတယ်ဒါဖြင့် ဖရာဖြစ်လာတာဒကာဓမ္မတို့ဘ ᱹ ရုကြောင့်ဖရာဖြစ်လာတယ်ဆိုတာပေါ်ရောပေါ်သေးဘူးလားဘ ᱹ ရုကြောင့်ပါလိမ့်ကိုယ်အနာရှိလို့ကိုဆိုးကုကျင်တာဗျကိုယ်အနာမရှိရင်အဲ့တော့ဘုရားလောင်းမှာနုစဉ်ခါတည်းကဇရာမရဏရှိမရှိရှိပါဘူးအဲ့ဒီဇရာမရဏကိုငါလွတ်အောင်ကြောက်အောင်ဖြင့်လုံးမပဲဇရာမရဏအကြောင်းသိအောင်လုံးမပဲဆိုပြီးတကလားဇရာမရဏလက်သေးစဘုရားဖြစ်ခြင်းက မှန်ပါသဘောကျလားဘုရားဖြစ်ခြင်းဘယ်ကစပါလိမ့်ဒီဟာမရဏတွေးလုံးပေါ်ပြီးဘုရားစုဘုရားအလုပ်ကိုလုပ်တာဒီဟာမရဏမရှိရင်သူဘုရားအလုပ်လုပ်ဖြစ်တော်မှာမဟုတ်ပါဘူးဒီဟာမရဏမရှိရင်နိဗ္ဗာန်ရောက်နေမှာကိုသဘောကျဒါဖြင့်ဘုရားဒီဘုရုကြောင့်ဘုရားဖြစ်ကိုယူပါလိမ့်မလို့အဲသူတို့ဇေယမရဏကြောင့်ဘုရားဖြစ်လာတယ် ဇာမရဏယွန်လုံးလို့မုံလုံးလို့ဇာမရဏထွက်ကြောင်းကိုဖြင့်ရှာတော့မယ်ဆိုပြီးရှာလိုက်တော့သတ္တညုတဉဏ်ရသတ္တညုတဉဏ်ရတော့မှဇာမရဏကလွတ်သွားတယ်ဒါဖြင့်ဒကာရမတို့ဘုရားဖြစ်လာတာဘုရုကြောင့်လို့ခင်ဗျားတို့သိထားတာကဘာလဲပါရမီ7ပါးပြာသုံးဝေလာဝေလို့အဲ့ဒီဥစ္စာလွဲရိပ်မိဗလားရိပ်မိပါ တကယ်လို့ဘုရားသခင်ကိုရောင်မြကြီးဒီဓမ္မတွေသရမရဏမရှိတော့ဘူးလို့ဆိုလို့ရှိရင်ဖြင့်သူဘုရုကြောင့်ဘုရားတန်ဝေကညာဝင်မလို့ဝင်ညာမရှိလို့ရှိရင်ဘုရားဖြစ်ခြင်းတဲ့စိတ်ပေါ်ပါဦးလားပေါ်ပါဘူး။ရာမရဏမှလွတ်ချင်တဲ့သဘောရှိလာတော့ဩဒါဒီသဗ္ဗိတဉာဏ်ရမှလွတ်မှာပါ။ဒီတိုင်းတွေးနေလို့သိမှာမဟုတ်ပါဘူး။ဆိုပြီးဒီကလာ ဇာမရဏတော့သိရဲ့ဇာမရဏလွတ်ကြောင်းမသိတာနဲ့ဇာမရဏကနေတိုက်တွန်းလိုက်တာနဲ့ဘုရားအဖြစ်ကိုမရအရယူလိုက်တယ်လို့မှတ်ပါရှင်းမလားမရေရှေးဘုရားဖြစ်ပုံနဲ့တော့အတော်ကွာနေပြီဒါကအရင်ကြကြဟိုကအဖျားတယ်ဒီဟာတွဲလုံးပေါ်ပြီးတော့မှပါရမီ7ပါးအပြား30ကလောက်တာဒါကအစရင်းနေဗလားဒါပြန်ဘုရားဒီဘုရုကြောင့်ဘုရားဖြစ်လာပါလိမ့် ဇေယမရဏကိုကိုယ်တိုင်တွေးလိုက်တော့ယွန်ညင်းမုံညင်းတွေပြင်းပြလာတော့မှခရားလုံးမှာပဲသတ္တယုတ်ညာရမှဒီဇေယမရဏလက်ပဲတွေးမှာပဲဆိုပြီးဒီကရာဇေယမရဏဤတိုက်တွန်းနှိုးဆော်ချက်အကူအညီကြောင့်ခရားလုံးဖြစ်သည်မှန်ပါပါနောက်မှပါရမီ7ပါးပြ30တွေလောက်တာပါဘုရားဖြစ်ပေါ်ရမူလဗုဒ္ဓတိုက်တွန်းချက်ကတော့ဘ누구ဆိုတာပေါ်သေးဘူးလားပေါ်ပါဘူးဘ누구ပါလဲရှင်းမလား အဲ့ဒါတစ်သက်လုံးတစ်ခါမှမကြဘူးတဲ့တရားလို့မှတ်ပါသဘောကျပါလားခင်ဗျားတို့မှတ်ထားတာကဘုရားအပရိကြောင့်ဘုရားဖြစ်လာတယ်အင်းဝိဒ္ဓတယ်ပါရမီ7ပါးပြော30ကျောင်းတော့ဘုရားဖြစ်နေဘုရားဤစိတ်ကူးပေါ်လာပုံကိုတွေးပါဘယ်လိုတွေးမကြဇေယမရဏဘယ်လိုလို့သူ့ကိုယ်မှာဇေယနဲ့မရဏကတော့ရှိနေအိုးလာတယ်လဲသူသိတယ် သေမှာရောနောက်တစ်ခါအိုမှာရောနောက်တစ်ခါသေမှာရောအဖာမှာအိုမှာရောအဖာမှသေမှာရောဖဘယ်လိုလုပ်အောင်ရောရုံးရပါမတော့သဗ္ဗညုတဉာဏ်ရမှာပဲဒီဥစ္စာလွတ်မှာပဲဉာဏ်မရရင်တော့အဲ့ဒီတော့ဇာမာရဏကြောင့်သဗ္ဗညုတဉာဏ်ကိုလိုက်ရှာတာမှန်ပါပါရှာတော့မှပါရမီ7ပါးပြ30နဲ့ရှာရှာရိမ့်မိမလားဒါရင်ဖျားဖြစ်ခြင်းအစဘယ်ကကျေးဇူးပြုလိုက်တာ ဒါကြောင့်ခမရတို့ကိုလည်းဆရာမရဏကစပြောနေတဲ့သောတာပန်သရကမင်းမှန်တီအောင်လို့ရိမ့်မိဗလားရောင်ချာချာလုပ်ပြီးမနေကြပါနဲ့ဖရာတောင်ဒီကစရတယ်သဘောကျဗလားဒါဖြင့်ဇာမရဏဘာသစ္စာဇာတိကဒါဖြင့်ဖရာကဒီတရားနှစ်ခုကိုသူပယ်ခြင်းလုံးလို့ပပင်တန်ညာရအောင်ကြိုးစားခင်များတို့ကဆူတောင်းရင်ဗုဒ္ဓဘာသာမဟုတ်ဘူး ရှင်းမလားခင်ဗျားတို့ကဆူတောင်းယူရင်ဒါဖြင့်ခင်ဗျားတို့ဗုဒ္ဓဘာသာဖြစ်တာယနေ့မှပဲစယနေ့မှစသဘောပါရလားအမတန်ရေးကြည့်တဲ့တရားဆိုတာပေါ်လားဗုဒ္ဓဘာသာမှာအခြေပြည့်ကံပြီးပြောနေတယ်လို့မှတ်လိုက်စမ်းပါရှေးကပြောတာတွေကဖျားစွဖြစ်နေတယ်ဒါဖြင့်ဒကာရမတို့ ဓာတိလက်သေးကိုနောက်ဆုတ်ရှာပါအောင်တဲ့ဖရာကနော်ဒကာရမတို့ဇာတိဘယ်ကလာကြုံလို့မေခွန်းထုတ်ပြန်တယ်ဘယ်နဲ့တော့ကာမဘဝကလာအင်းကာယကံဝစီကံမနောကံပေါ့ဗျာဒီသုံးခုကဘာပါလဲဒကာရမတို့ခမည်းတော်ရာပြီးသားပါဠိတိုင်းဆိုလို့ရှိရင်ဖြင့်ကာမဘဝဘဝလို့လည်းသုံးရင်သုံးသို့တော့ထင်ရှားအောင်လို့ကာမဘဝလို့သုံးလိုက်ပါ ဒီသုံးခုကဘာပါလဲကာယကံဆိုတော့ကံမဲမဟုတ်လားဝစီကံမနောကံဒါဖြင့်ကာမဘဝပေါ့သဘောကျကာမဘဝပြည့်စရာဇာတိဆိုတော့သူကအကြောင်းသူကအကျိုးဖြစ်ပြန်သဘောကျလားကာမဘဝကအကြောင်းဇာတိကသဘောကျဒါဖြင့်ကာမဘဝကသမှုရိယသစ္စာ ဇာတိကဒီလိုသွားရမှာတကယ်တည်းရှင်းမလားဒါသုံးလေးရဟောမှနည်းနည်းလေးခင်ဗျားတို့အဖြောင်းလေးဖြေတတ်လာတာသိဖို့ရသာသာသံပါအဖြေမှန်လေးရဖို့မနေ့ကျူးစားရတကယ်တည်းလွယ်လားမိဘရိုးရကသိထားတာဒါဒီသိမှမဟုတ်ပဲအခုတော့သေချာအကြောင်းကျိုးဆက်တော့တရားတိုက်တို့ဥလကုတို့ယုံမလားယုံပါဘူးဒီကာမဘဝကြောင့်ဇာတိဖြစ်တယ်မှန်ပါဘူးဒါပြန်ကာမဘဝကအကြောင်းသမှုတွေဟာဇာတိကအကျိုးဒုက္ခမှန်ပါဘူး မဆုံးနိုင်ဘူးလားဒီလိုနောက်ဆုတ်သွားရမှာဒကာရမတွေရင်းနေပြီလားကောင်းပြီဒါဖြင့်ဒကာရမတွေကာယကံဝစီကံမနောကခမရတို့ဆွမ်းတော်ကောင်းတော်တွေတင်းဟုတ်လားအဲသားတွေသမီးတွေပြောဆိုမိတွန်းဆိုတော့ကာယကံဝစီကံမနောကံတွေမလုပ်ပြီအကုသိုလ်လည်းလုပ်မှာပဲအကုသိုလ်ကာယကံဝစီကံမနောကကုသိုလ်ကာယကံဝစီကံမနောကနောက်ဘဝကောင်းစားရေး မလုတ်ပေဘူးလားလုတ်လို့ရှိရင်ကာမဘဝပြစ်စရာဩဇာတိကောင်းပြီကာမဘဝကဘာသစ္စာဇာတိကဒါဖြင့်ဒီကံလို့တုံးရတဲ့သမှုတွေကနောက်ရတော့ဒါဖြင့်ဇာတိပိဒုက္ခသစ္စာလို့ဆိုတာဒီအချိန်ကြမှာဟောရတယ်ခုနကတော့သမှုရိယသစ္စာဟောရတယ်အခုဒီအချိန်ကြတော့ဘာဟောရ ရှင်းမလားရှင်းပါဘူးကောင်းပြီတဲ့ဒီလိုအကွက်ကြပြောမှတက္ကသရစီသွားမှာမျက်မှောက်ခင်ဗျားတို့ကတောက်လျှောက်ကြီးဖြစ်နေမှာပဲပေါ်ကြပါလားကာမဘဝကပါတဲ့ဇာတိကသူနဲ့ထောက်မှဒုက္ခဖြစ်တယ်သူနဲ့မထောက်ခင်တော့ကသူကသမှုရိယဖြစ်တယ်ဖြစ်ဘူးလားပေါ်ကြပါလားဒါဖြင့်ဒကာရမတို့ကာယကံဝစီကံမနောကံဒီဟုသောကံတွေအကုသိုလ်ကံတွေကိုလည်းခင်ဗျားတို့ဖြတ်ကြပါ ဇာတိဖြစ်မဲ့ကာယကံဝစီကံမနောကံဆိုတဲ့ကုသိုလ်ကံတွေကိုလည်းဖြတ်ကြပါမလုတ်ပါနဲ့လုတ်တော့လုတ်လူတံပေကံဇာတိဒုက္ခလွတ်ရပါလိမ့်ရှင်လုတ်လုတ်တာကလားကုသိုလ်လုတ်တန်းလုတ်တန်းဘယ်လိုလုပ်อ่ะဆိုတော့ကုသိုလ်ကံတွေအဲ့ဒီကံတွေကြရတဲ့ဇာတိချုပ်ရနိဗ္ဗာန်ဇာတိချုပ်တော့ဇေယမရဏရောနိဗ္ဗာန်ရောက်တယ်အဲ့ဒါကြတော့ သဘောကျဇာတိဆူတောင်းရင်တော့ဖြင့်ဒုက္ခရောက်မှာပဲကာမဘောကပါသစ္စာလဲဇာတိကဒါဖြင့်လူဖြစ်ခြင်းလို့ရှိရင်ဖြင့်နောက်ဘဝလူကောင်းဖြစ်ခြင်းဒုက္ခသစ္စာဖြစ်ရပါလိမ့်နတ်ကောင်းဖြစ်ခြင်းမြမာကောင်းဖြစ်ခြင်းလေဗလားဒါဖြင့်ဒါလုတ်ကောင်းမလုတ်ကောင်းပေါ်ဗလားဒါဖြင့်ဒကာရမတို့ သေးသေးချာချာကုလို့အကွက်ချပြတော့မှဩဒိုးလုတ်သေးတွေဟာအလွဲကြီးပဲကိုကိုကိုပစ္စည်းနဲ့ကိုထောင်ကြခံတာတပည့်ကြဒါနသီလတွေလောက်ကာယကံစေကံမနောကံနဲ့နောက်နောက်ဘုရားကောင်းစားရေးဆိုပြီးလုပ်လိုက်တော့ဇာတိကစရရတော့ကံတွေကဘာသစ္စာတုံးဇာတိကရှင်းမလားမလုတ်ကောင်းဘူး လောက်ပါဆိုတဲ့ဆရာဘုန်းကြီးပြောတဲ့ဤလုံးဒါနတွေလို့သီလတွေလို့သမထဥပဒနာတွေလောက်ပါလောက်တိုင်းလောက်တိုင်းဇာတိဒုက္ခကြွပါလေဇာမရဏဒုက္ခအဲဇာတိဒုက္ခကြွပါလေဆိုပြီးတာပါပဲကြံတာလိုလိုကြွသွားတာပဲသဘောကျဟုတ်လားဒါဖြင့်ဒါနသီလလောက်တတ်ကြဟုတ်လားမလောက်တတ်လို့ရှိရင်ကာမဘဝဖြစ်เสียဇာတိဖြစ်เสีย ဒီလိုကြီးသွားမယ်ရှင်းရပါလားအားလုံးတရားဓမ္မတွေရှင်းကြရဲ့ကောင်းပြီဒါဖြင့်တရားဓမ္မတွေမပြီးပဲနေလိမ့်မယ်ကာမဘဝဘယ်ကလာပါလိမ့်မလို့ဥပါဒစွဲလန်းဥပါဒံဆိုတာဒီတရားဓမ္မတို့ပါတဲ့စွဲလန်းတာကာမှုပါဒံဒိဋ္ဌုပါဒံသီလဝိပါဒံအတ္တဝါရုပါဒံလို့ဥပါဒံက၄မျိုးတောင်ရှိတယ် သို့တော့ဖြည်းဖြည်းဖြည်းဖြည်းမှချဲ့ပါမယ်တဲ့ယနေ့တော့ဥပါဒံဥပါဒံပဲမှတ်ထားပါအောင်တော့ဟုတ်ဘူးလားဒါပြန်ဥပါဒံကြောင့်ဘာဖြစ်တဲ့တော့ကျေကျေပြောပါဥပါဒံကြောင့်ကမ္မဘောဖြစ်တယ်နှုတ်မလေးနဲ့တရားဓမ္မတွေဒီမမြင်နေရတာကမ္မဥပါဒံကြောင့်ဒါပြန်ဥပါဒံကသမှုရိယသစ္စာကမ္မဘောကဒါပြန်ခမည်းတော်ကံတွေဒီကားလို့ရှင်ဖြင့်တဲ့ ဒုက္ခသစ္စာတွေပဲရှင်းမလားဒါကြောင့်နောက်ဆုံးမိဖယားနေကုန်ချုပ်တော့ဒုက္ခခန္ဓာသာဒုက္ခအစုမလာဘူးလားသဘောပါဒီတဲ့ဒုက္ခကိုမပါဘူးကွာမင်းတို့ကမင်းတို့ကမင်းတို့ကြံရှာရင်တော့ငါမတတ်နိုင်ဘူးတဲ့ဒုက္ခတော့မပါတာမှန်ပဲပါသေးရဲ့လားအဲ့ဒါရွတ်တော့ရွတ်လိုက်တာပဲဘယ်ဟာတွေပါလိမ့်မလို့လည်းမတွေးဘူးမတွေးတော့ခမည်းတော်ကာယကံဝစီကံဟာလဲဒုက္ခသစ္စာ ဥပါဒီဘက်ကနောက်လာမဲ့ဇာတိကောနောက်တွေ့တာသရမရဏရောကောင်းပြီဒါဖြင့်ဥပါဒံကသမှုရိယသစ္စာကံလေးကဥပါဒံဘယ်လာကြတော့ဟင်းလာဒါဖြင့်တဏှာကအကြောင်းဖြစ်ပြန်တယ်တဏှာကဘာသစ္စာဥပါဒံကရှင်းမလားတဏှာက ဥပါဒံကကြီးဒါလည်းဒုက္ခဒါလည်းဒုက္ခဒါလည်းဒုက္ခဒါလည်းဒုက္ခဖြစ်လာပြီနောက်ဆုံးလာတော့အကုန်ဒုက္ခကြီးလာပြီမလာသေးဘူးလားမြင်ရလားဒါမှမမြင်တော့မပြောတတ်ဘူးတော်တော့ကိုရှင်းအောင်ပြနေပြီပစ္စည်းကလည်းကြီးတယ်တဏှာဘောကလာတော့နေရာဓမ္မတော့အေးဝေဒနာကလာဝေဒနာကလည်း၃ပါးတောင်ရှိ၅ပါးတောင်ရှိရှိပြီဝေဒနာကြောင့်တော့နည်းနည်းသုံးနေဟောလာတယ်နားလည်းတယ်ထားပါတော့ ဝေဒနာကြောင့်ဘာဖြစ်လဲဝေဒနာကဘာသစ္စာတဏှာကအဲရှင်းတော့ကတော့တဏှာကိုသမှုရိယတစ်ခုတည်းသာသုံးတယ်ဒုက္ခမသုံးဘူးသဘောကျအခုတော့ပြန်ဝေဒနာကတဏှာကကဲ1 2 3 4 5တွေ့ပြီဒါဒုက္ခကြီးပဲနောက်ဆုံးတွေ့တော့သူတို့ဘာကြီးဆိုတော့ဒါဖြင့်တရားဓမ္မတို့ ဖယားပဲနေရာပွန့်တုံးလို့မေးပြန်တော့ဘယ်လိုဖြေကြသောတာပန်လူချင်းဘယ်ကြားကအာထုတ်อ่ะရှင်းမလားအနာဂံယန္တာဖြစ်ခြင်းရောပစ္စေကဗုဒ္ဓဖြစ်ခြင်းဒါဖြင့်ဖယားပဲနေရာပွန့်တယ်အဲဝေဒနာနဲ့တဏှာကြားမှာဖြစ်ပြရှုတဲ့မက်ပေါ်လာမှန်ပါပါ မက်ပေါ်လာပြီဒီမက်ကမက်စစ်ဖြစ်သွားတဲ့အခါကျတော့ဒီနေရာမှာဖျားဖြစ်တယ်ပြစ္ဆေကဗုဒ္ဓဖြစ်တယ်သောတာပန်သရဂံအနာဂံဒီနေရာမှာဖြစ်တာ ਈ ဖရိမ့်မေလားသောတာပန်သရဂံအနာဂံဖယားပြစ္ဆေကဗုဒ္ဓဘယ်နေရာများဖြစ်ကြပါလိမ့်ဒါခမည်းတော်ခန္ဓာကိုယ်ကြီးဝေဒနာလည်းခမည်းတော်ခန္ဓာကိုယ်တဏှာရောဥပါဒံရောအဲဒီဘက်ကကာယကံဝစီကံဆိုတော့ရှင်နှုံးလောက်တာ ခမည်းတော်ခန္ဓာတော့မဟုတ်လားအဲ့ဒါခမည်းတော်ခန္ဓာထဲမှာသောတာပန်တရားသောတာပတိမဲ့ရောက်အောင်သရိုင်းမဲ့ကောဘယ်ရောက်အောင်ရှင်းမလားကောင်းပြီတဲ့ဘုရားရဲ့ခန္ဓာထဲမှာဝေဒနာနဲ့တဏှာကြားမှာမဲလေးပါးဆိုင်ပြီးဒီကလာသွားတာနဲ့ဩဒီနေရာဘုရားဖြစ်တယ်မှန်ပါပါ သူသောတာဘုရားဆိုတာသောတာပန်ကစတည်ရတာရှင်းမလားဘုရားဘုရားစတည်ရဒါပြန်ဘုရားသောတာပန်တည်တာဘယ်နေရာလဲသရဂန္နာဂယန္တာဖြစ်တာနောက်ဆုံးမိဘုရားရဲ့လို့တာဝန်ခံတာရောအဲဒါဘောဓိပင်နဲ့ရှုပြင်မှာပဲသဘောကျဒီမှာကိုရောကြီးကြီးဘုရားဖြစ်ကိုခံယူတာဒီချိန်ပဲလို့မှတ်ပါ ရှင်းမလားရှင်းပါဘူးဒါဖြင့်ဒကာရမတို့ရုပ်ဆောင်ဆုံးအောင်ပဲပြပါဦးမယ်တဲ့ဝေဒနာ၃ပါးရှိဒကာရမတို့ဝေဒနာဘယ်နှပါးရှိဒုက္ခဝေဒနာဒုက္ခဝေဒနာပိဋကဝေဒနာဝေဒနာ၃ပါးလုံးရှုမှနော်ဒုက္ခဝေဒနာလေးတခုလည်းရှုနေလို့ရှိရင်မဖြစ်ဘူးဝေဒနာငါကဘယ်နှပါးရှိတာဒါဖြင့်ဒုက္ခလေးသာရှာရှုနေကြမယ်ဆိုရင်ဒုက္ခပေါ်တဲ့အချိန်မသိတော့အဝိဇ္ဇာဖြစ်တယ် ဥပေက္ခပေါ်လိုက်ချိန်မသိတော့အဲဝေဒနာကိုဒုက္ခလေးတစ်ခုလေးရှာရှုနေရင်တော့ဖြင့်ငါးပါးမှောက်ပါပဲဘာဒုက္ခလည်းလှည့်ပေါ်နေတာသိလိုက်သေးရဲ့ဥပေက္ခလှည့်ပေါ်တာမသိတဲ့အချိန်ပါဖြင့်မသိတော့ဝိဇ္ဇာဖြင့်လားဝိဇ္ဇာသင်္ခါရဝိညာဉ်နာယုလှည့်ပါလိမ့်မယ်မလဲပဲဘူးလားဒါကြောင့်ဝေဒနာတစ်ပါးလည်းမရှိကောင်းဘူးဆိုတာပေါ်ပါလားရှင်းပြီနော်ကောင်းပြီဒါဖြင့် ဒုက္ခဝေဒနာပေါ်လို့ရှိရင်လည်းဒုက္ခဝေဒနာမရှိပါနဲ့ဘာရှုอ่ะအပြည့်မြင်အောင်ရှုဒုက္ခဝေဒနာပေါ်လာလဲပါတော့ဥပက္ခဝေဒနာပေါ်လာရင်တော့ဒါဖြင့်သူတို့သုံးခုကအပြည့်ရှုတာကသဘောကျသူတို့သုံးခုကရှုတာကမက်ဖြစ်သွားတော့ဒီဘက်ကတဏှာဥပါဒံဘယ်နဲ့နေလဲချုပ်တယ် သဘောကျဒါပြန်သောတာပန်မှလည်းဒီဘက်ကချုပ်တာပဲသကရာကမှလည်းဒီဘက်ကဒုက္ခတွေမချုပ်ဘူးလားကောင်းပြီဒါဖြင့်ဒကာဓမ္မတို့ဒီဘက်ကဒုက္ခတွေအကုန်ချုပ်သွားသောကြောင့်ဒုက္ခတွေချုပ်ငြိမ်းရပါကုန်ဒါဖြင့်ဒကာဓမ္မတို့ဒုက္ခတွေဟာမဲ့နောက်မှာချုပ်တယ်မဲ့နောက်မှာချုပ်တယ်ဆိုတာကောင်းကောင်းရှင်းနာဗလားမရှိမှာ ဖြစ်ပြပဲမြင်ပါတယ်တကယ်ချုပ်တာကမက်နောက်မှမလာတာလေဆိုတာပေါ်ဗလားကောင်းလေဒါဖြင့်ဒကာရမတို့ဝေဒနာကြောင့်ဒီတဏှာဖြစ်တယ်ဆိုတာသိလားသိပါဘူးဒါရှုတဲ့ပုဂ္ဂိုလ်လားမရှုတဲ့ပုဂ္ဂိုလ်မရှုတဲ့ပုဂ္ဂိုလ်မှာဒီတန်ត្រာပါတော့ဆက်ရှုတဲ့ပုဂ္ဂိုလ်မှာဒီတန်ត្រာပြတ်မရှိတဲ့ပုဂ္ဂိုလ်မှာဆက် ဆက်ပြပါဆိုတော့ဝေဒနာဖြစ်เสียတဏှာဖြစ်เสียဥပါဒနာဖြစ်เสียရှုတဲ့ပုဂ္ဂိုလ်ကြတော့ကိုတဲ့အပြက်ကိုမြင်အောင်ရှုဆိုတော့ကြောင့်အပြက်ချုပ်ဝေဒနာချုပ်ပေါ်တာမဟုတ်လားသို့ဝေဒနာနိရောဓတဏှာနိရောဓဆိုတဲ့မက်ပေါ်လာတယ်ရိပ်မိလားဝေဒနာနိရောဓမက်ပေါ်မလာဘူးလားထိုကဲ့သို့မက်ပေါ်လာလို့ရှိရင် ဘုန်းကြီးတို့တရားဓမ္မတွေသည်ဝေဒနာနိရောဓတဏှာနိရောဓဖြစ်သောကြောင့်တဏှာနိရောဓတဏှာချုပ်တာလားမက်ပေါ်တာလားမက်ပေါ်ပါဘူးတဏှာချုပ်တဏှာလားကိုလာသေးရဲ့ဒါပြန်မလာဘဲနဲ့ချုပ်တာကိုနိရောဓသဘောကျဒါရင်အာထုတ်တဲ့ပုဂ္ဂိုလ်မှာဝေဒနာနိရောဓသံ္ဍရာပြတ်အာမထုတ်တဲ့ပုဂ္ဂိုလ်မှာဝေဒနာပြည့်စရာဝေဒနာ တဏှာပြည့်စရာဥပါဒနာပြည့်စရာဟောပြစ္ဆုတ်ပံဘဝနဲ့အနာဂတ်ဘဝသွားဆက်အာမထုတ်တဲ့ပုဂ္ဂိုလ်မှာပြစ္ဆုတ်ပံဘဝနဲ့ဘာတော့အာထုတ်တဲ့ပုဂ္ဂိုလ်မှာဝေနာနိရောဓတဏှာနိရောဓဆိုတော့ပြစ္ဆုတ်ပံဘဝမှာလဲအနာဂတ်အကြောင်းတွေမပြတ်ဘူးလားဒါကြောင့်အနာဂတ်ကျိုးသုံးလာသေးရဲ့သေးသေးချာချာရှင်းမလားရှင်းပါ ဒါကအလုံးလုံးတဲ့ပုဂ္ဂိုလ်ရဲ့အကျိုးကိုပြ။ဒါနဲ့မလုပ်ပေဘူးလား။အဲ့ဒါကြောင့်ခက်နေတာ။ရိပ်မိမလား။တောင်းပြီးတော့ဒီဖောက်ကဘယ်ကလာပါလိမ့်။ပါရဏဆိုတာမျက်စိနာနာကောင်းကိုယ်စိတ်မျက်စိကမြင်တော့တွေ့စေတပည့်ကြမြင်တာလေးကိုမတွေ့ကြဘူးလားတွေ့ကြရင်ဖြင့်အကောင်းဆုံးခံစားကြမှာပဲခံစားကြလို့ရှိရင်နှစ်သက်မှာပဲနှစ်သက်ရင်ဆွဲရမယ် စွဲလာရင်ကိုယ်တိုင်အားထုတ်မှာသဘောကျပါလားကောင်းပြီသာသနာဘယ်ကလာပါလိမ့်ဒကာဓမ္မတို့သာသနာဘယ်ကလာလဲအဲနာနဲ့ရုပ်ကလာခင်ဗျားတို့နာရုပ်ရှိလို့လာတာရှင်းမလားဒါပြန်နာယုတ်ပဲကလာတော့ဝိညာဉ်ဆိုတဲ့ပရိသေစိတ်ကလာဒါလည်းပရိသေတစ်မျိုးပဲရှင်းမလားကောင်းပြီဒါပြန်ဓမ္မတို့ ဒီဝိညာဉ်ဒီပဲကလာပါလိမ့်မလို့အေးသင်္ခါရ၃မျိုးဆိုတဲ့ကာယကံဝစီကံမနောကံကြောင့်လာပြန်တယ်ဒီမှာတော့၃မျိုးရှိတာမဟုတ်ဒီမှာလည်း၃မျိုးဒီ၃မျိုးပဲကလာတော့တော့မေးပေါင်းထုတ်ပြန်တယ်အဝိဇ္ဇာကလာတယ်ကောင်းပြီတရားဓမ္မတို့ဒါအတိတ်ဘဝဒီတင်းနဲ့ဒီနဲ့ဘာခေါ်ကြမလဲတခါရုပ်တင်းနဲ့သုံးဟုတ်လား 4 5 6ခွန်8ဒကာဓမ္မတို့ဟောဒီကံရအောင်ဒီဒါပြစ္ဆုတ်ပံဘွားလို့မှတ်လိုက်သဘောကျဝိညာဏယုတ်ပါဠနာဖသဝေဒနာတဏှာဥပါဒံကံဒါခင်ဗျားတို့ယခုဘဝသဘောကျသုံးပိုင်းတိုင်းဒါယခုဘဝကိုဆက်လုပ်တဲ့ပုဂ္ဂိုလ်မှာအနာဂတ်ဘဝဒီနှစ်ခုလာအောင်ပဲဒါပြန်ဇာမရဏဒီဘယ်ဘဝပါလဲ ဝိညာဉ်ကအစာကာမဘဝအဆုံးပဲဘဝပါလေအဝိဇ္ဇာနဲ့သင်္ခါရကပရိစ္ဆသမုပ္ပါဆိုတော့သုံးဘဝဆက်ပြတာလို့မှတ်လိုက်စမ်းပါရှင်းမလားပရိစ္ဆသမုပ္ပါဆိုတာဘာပါလဲအဝိဇ္ဇာနဲ့သင်္ခါရကဘယ်ဘဝပါလဲဝိညာဉ်ကအစကာအဆုံးဇာတိကအစသရမရဏ ဒါဖြင့်ခမရတို့ဥပဒနာရှုတော့ကိုအနာဂတ်ဘဝလည်းမရောက်သေးလို့မရှုနဲ့အတိတ်ဘဝလည်းလွန်ပြီးသားသေးလို့ရှုစရာမရှိဘူးဒီပြစ္ဆုတ်ပံဘဝထဲမှာရှုရမယ်ရှင်းမလားဘယ်ရှုရမလဲခမရတို့အသက်ရှင်လုံးရှုရဒါဖြင့်ခမရတို့ဒီသေးသေးချာချာမှတ်ပါတဲ့ဒီပါဠိသေးချာကြီးဝိညာဏယုတ်သရဏဖတ်တဝေဒနာတဏှာဥပါဒံကံဘယ်ဘောပါလဲ ပြစ္ဆုတ်ပံဘဝဆိုတာခင်ဗျားတို့ယခုဖြစ်နေတာခင်ဗျားတို့အခုဝိညာဉ်ကမရှိဘူးလားနာယုတ်ကောရှိပါဘူးပါလာရဆိုတော့မျိုးလုံးတွေကောရှိပါဘူးဟောတာတွေကောရှိပါဘူးအဲဝေဒနာတွေကောရှိပါဘူးသဘောကျဒါကဝေဒနာတွေပါရှိနေတယ်တဏှာအခုရှိသလားလို့မေးတော့မရှိဘူးဥပါဒံကံမရှိတာကတရားနာနေတယ်မို့မရှိတာအိမ်ရောက်တော့ဒီတိုင်းဆက်တာပဲသဘောကျလား တရားနာနေတုန်းတော့ဝေဒနာရင်ပြတ်တယ်ဝေဒနာနောက်ကတည်းကတရားနာနေတဲ့မက်ကဝင်နေသဘောကျတရားမနာတော့ပါဘူးဆိုလို့ရှိရင်ဝေဒနာတဏှာဥပါဒံကံဒီကြောင့်သွားနေတယ်တရားနာနေတဲ့ခါကျတော့ဝိညာဉ်ဝေဒနာမဲ့သဘောကျတရားနာတယ်တော့ဒီလိုဖြစ်တယ် တရားနာတွေတော့ပြစ္ဆုတ်ပံဘဝမှာပဲပြတ်ရှင်းမလားတရားမနာလို့ရှိရင်လေတရားမထုတ်လို့ရှိရင်ပြစ္ဆုတ်ပံဘဝမှာကိုဘာဖြစ်ဘယ်ကြောင့်ဆက်တုံးလို့မေခွန်းထုတ်လို့ရှိရင်သေသည်ရှားမယ်နဲ့နောက်ဘဝပြိဿတွေနေရအောင်ဆက်တာမဆက်ဘူးလားသဘောကျဒီကံကြမှာရတာကိုဒီကံပြီးသေရသေရနောက်ဘဝဇာတိရမရပေဘူးလားသဘောပါလားဒါဖြင့်ဒကာဓမ္မတို့ ပရိစ္ဆေသမုပ္ပါဒ်ယနေ့ရှင်းထားပါနဲ့ဖြင့်ဒါမရှင်းမိဘူးဒါပဲဘဝပါလေဝိဇ္ဇာသင်္ခါရဝိညာဉ်သက္ကာသုံးဇာတိသဇေမရဏသုံးဒါဖြင့်ခင်ဗျားတို့ရထားတဲ့ပရိစ္ဆေသမုပ္ပါဒ်ဟာခင်ဗျားတို့ကြွားမဲ့လမ်းကိုခင်ဗျားတို့ခင်းနေတာနဲ့အတူတူပဲဖြတ်ရမယ်ဆိုတာသိရလားဖြတ်ခြင်းဝေဒနာနောက်ကနေပါလို့ကမသွန်လိုက် ဝေဒနာနောက်ကနေပါလို့ကဝေဒနာဖြစ်ဖြစ်ရှိလည်းမဖြစ်ပါပဲဖတ်တာဖြစ်ဖြစ်ရှိရင်ရောပါဠိနာဖတ်တာရှိရင်ရောနာယုတ်ဖတ်တာဖြစ်ဖြစ်ရှိရင်ရောစိတ်ကိုဖြစ်ဖြစ်ရှိရင်ရောအဲရှုရက1 2 3 4 5သဘောကျရှုရကခြေပိုင်းကဘယ်နှခုတုံးခြေပိုင်းက5ခုတစ်ခုခုရှုလို့ရှိရင်နောက်ပိုင်းက3ခုပြတ်တယ်ဒနာဥပါဒံကံပြတ်တယ် ရှေ့ပိုင်း၅ခုတစ်ခုခုရှုရင်နောက်ပိုင်း၃ခုပြတ်ရှေ့ပိုင်းက၅ခုတစ်ခုခုရှုရင်၃ခုကပါပါလိမ့်တဏှာဥပါဒံကံအကုန်မပြဘူးလားရိမ့်လေဗလားဒီလောက်ဖယ်ရင်တော့ကြအောင်စို့